ဩစတြေးလျစံတော်ချိန်တနင်္ဂနွေနေ့မနေ့9:15မိနစ်အချိန်မှာဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေတဲကဓမ္မာနုပတနာကမ္မထံတဲ့ဒီနေ့ဟောကြားပေးမယ့်တရားကအလုံးပြန်မှတ်လိုက်ပါအောင်ဓမ္မာနုပတနာ တတိပဋ္ဌံတရား၄ပါးရသော်ဖေဟာဟောခဲ့တဲ့တရားတွေကိုဥစဉ်ကာယ ानु ပဒနာတတိပဋ္ဌံအဲ့ဒါကြီးလေအခုအတုပါတို့နော်ဓကမထံတို့အဲ့ဒါကာယ ानु ပဒနာတတိပဋ္ဌံနဲ့ပါတဲ့တရားတွေအဲ့ဒီတရားတွေကိုလည်းဥစဉ်ဟောကြားပေးခဲ့ပြီးပါပြီစိတ်ဓာ ानु ပဒနာတတိပဋ္ဌံ ဝေဒနာနုပဒနာတတိပဋ္ဌံဆိုတဲ့အဲ့ဒီတတိပဋ္ဌံတရား၄ပါးအဲမှာပါတဲ့အဲ့ဒီ၃မျိုးဦးဇင်းဟောပြီးခဲ့ပါပြီကာယ ानु ပဒနာတွေတော့အကုန်မကုန်သေးဘူးပေါ့နော်အဲ့တော့တတိပဋ္ဌံတရားမြတ်စွာဘုရား၄ပါးရှိတယ်တဲ့ကာယ ानु ပဒနာတတိပဋ္ဌံဝေဒနာ ानु ပဒနာတတိပဋ္ဌံစိတ်ဓာ ानु ပဒနာတတိပဋ္ဌံ ဓမ္မာနုပတနာတတိပဋ္ဌာန်ဆိုပြီးတော့တတိပဋ္ဌာန်တရား၄ပါးအဲ့ဒီတတိပဋ္ဌာန်တရား၄ပါးထဲမှာဒီနေ့ဓမ္မာနုပတနာကမ္မထံကိုဥစဉ်ဟောပေးမယ်ဟောပေးတဲ့အခါကျတော့ဥစဉ်ကဈာမှာအခုအတုပကမ္မထံနေဓကမထံပြီးတော့ကာနုပတနာဘက်တွေလှည့်ပြီးပြန်ပေးနေတာကဥစဉ်တော့တရားဓမ္မတွေနောက်ကလိုက်ပြီးတော့နားနိုင်တဲ့ဉာဏ်ကြီး မြင့်လာအောင်လို့နည်းနည်းဦးဇင်းကစောင့်နေတာနော်ဒီတရားကအခုတတိပဋ္ဌာန်တရား၄ပါးထဲမှာဓမ္မာနုပဒနာကမ္မထံကပို့ပြီးတော့နက်နဲတယ်ခက်ခဲတယ်နက်နဲတဲ့ခက်ခဲတဲ့ဒီတရားကို နာယူတဲ့အခါကျတော့ညံနဲ့သေချာဆိုင်ပြီးမှ အရင်ကာယတို့စိတ်ဓာတ်တို့ဝေဒနာတို့တောင်မှမမှတ်တတ်ရင်ဒီကမ္မထံကျတော့မှတ်တတ်ဖို့မလွယ်ဘူး ဘာလို့လဲဆိုသူကအနှက်နှဲဆုံးအပိုက်ရောက်သွားပြီအခက်ခဲဆုံးအပိုက်ရောက်သွားပြီအဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကိုဦးဇင်းကအခုနည်းနည်းလေးကိုယ့်ရဲ့ဘဟုတုတ္တလေးတွေအခုတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြောရရင်တော့ဉာဏ်တွေရင့်ကျက်လာအောင်လို့တရားတော်တွေကိုတပုတ်ပြီးတပုတ်ဟောပြီးမှအခုတော့ဒီဓမ္မနုပဒနာကမ္မထံကိုဟောဖို့ဆိုပြီးတော့ဦးဇင်းဒီနေ့စဉ်းစားလိုက်တာပေါ့နော်အဲ့တော့ဦးဇင်းတော်ဒကာဒကမတွေ ဓမ္မ ानु ဘသနာကမ္မထမ်းနဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုမြတ်စွာဘုရားရှင်ကိုတော်တိုင်တောင်မှ ဟောကြားတော်မူတဲ့အချိန်မှာကုရုတိုင်းမှာသွားပြီးတော့ဟောတာအဲ့ဒီကုရုတိုင်းမှာရှိတဲ့ကာမတဓမ္မမှာနေကြတဲ့လူတွေဟာဉာဏ်ရည်ဉာဏ်သွဲတွေထက်မြက်တယ်တတိတရားတွေအားကောင်းတယ်အဲ့ဒီလိုအားကောင်းတဲ့ပုံကိုယ်တွေကိုရွေးပြီးတော့ဒီတရားကိုမြတ်စွာဘုရားဟောတယ် ဒါကြောင့်မို့ကုရုတိုင်းမှာရှိကြတဲ့ဒကာဒကမတွေကလည်းတယောက်နဲ့တယောက်တွေ့ရင်မင်းတတိပဋ္ဌာန်တရားလေးပါဘယ်တရားမြန်ပွားနေတော့မေးလိုက်လို့ကျွန်တော်တော့မပွားပါဘူးဗျာမလုတ်ဖြစ်ပါဘူးဆိုရင်အော်မင်းလူဖြစ်ရလိုက်တာရှုံးလိုက်တာဖះသာသနာနဲ့တွေ့လို့တောင်မှဒီအကျင့်မျိုးတွေကိုမင်းမကျင့်နိုင်ဘူးမင်းလူပြေရှုံးလိုက်တာလို့ပြောတယ် တယောက်နဲ့တွေ့တွေ့လိုက်လို့မဲလိုက်လို့အဲငါတော့ကာယ ानु ပဒနာပဲရှုတယ်ငါတော့စိတ်ပဲရှုတယ်ငါတော့ဝေဒနာရှုတယ်ငါတော့ဓမ္မ ानु ပဒနာရှုတယ်ဆိုပြီးတော့ကိုရှုတဲ့တရားလေးမြန်ပြောတဲ့ကြားရရင်မင်းလူဖြစ်ရတာ ကောင်းလိုက်တာလူဖြစ်ကြောနှတ်လိုက်တာလို့အဲ့ဒီလို ပြောကြတယ်။ရောက်မို့ဦးဇင်းတို့တရားဓမ္မတွေ အခုဒီ ဓမ္မာနုပဒနာကမ္မထံကိုဥစဉ်ဟောပေးပါမယ်ဟောပေးတဲ့အခါမှာဥစဉ်တို့တရားဓမ္မတွေကဖြစ်နိုင်သမျှအာယုန်တစ်ပါးစိတ်မသွားပဲဩမြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတော်တွေနော်ဒီတရားတော်တွေကိုငါတို့နာယူခွင့်ရနေတာပါလားလို့အဲ့ဒါမျိုးကိုကိုကိုစိတ်ကို ဆုံးမပြီးတော့အာယုန်တစ်ပါးစိတ်မသွားပဲနာယူကြည်ညိုကြပါ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဓမ္မာနုပဒနာအပိုင်းမှာအပိုင်းကြီးတွေခွဲပြီးတော့သူကဟောပေးတယ်နော်အပိုင်းကြီးတွေခွဲတဲ့အခါကျတော့သူကနိဝရဏပပ္ပဆိုပြီးတော့တပိုင်းပိုင်းလိုက်တယ်နော်နောက်ပြီးတော့ခန္ဓာပပ္ပတပိုင်းပိုင်းလိုက်တယ်နောက်ပြီးတော့အာယတနပပ္ပနောက်ပြီးတော့ဘုဇင်ကပပ္ပနောက်ပြီးတော့သစ္စာပပ္ပဆိုပြီးတော့ အပိုင်းကြီး၅ပိုင်းခွဲပြီးတော့ဟောခဲ့ပါတယ်နော်အဲ့ဒီအပိုင်းကြီး၅ပိုင်းထဲမှာနိဝရဏပပဆိုတာကဥစ္စံတို့ဘာကိုပြောတာတော့ဆိုတော့နိဝရဏတရား၅ပါးမတရားတွေဖို့တရားတွေမရအောင်ဥစ္စံတို့တတ္တဝါတွေအလုံးရဲ့တန်တန်မှာ ဖုံးအုပ်ခံထားရတဲ့အဖုံးအုပ်အပိတ်အဆို့တရားအဲ့ဒီအပိတ်အဆို့အဖုံးအုပ်ဖြစ်တဲ့တရားကနိဝရဏတရား၅ပါးအဲ့ဒီနိဝရဏတရား၅ပါးကကာမိသန္တာနိဝရဏနော်တနည်းပြောရင် လောဘပေါ့လိုချင်မှုနော်ကိလေသာအာယုံကာမဂုဏ်တွေရဲ့အပေါ်မှာ လိုချင်တဲ့စိတ်တတ်မှတ်တဲ့စိတ် အဲ့ဒီစိတ်ကကိုယ်တန်တာမှာရှိလားမရှိလားပြန်ကြည့်နော်အရိယာမက်ကိုမကူးစေရင်အဲ့ဒီနိဝရဏတရား၅ပါးကိုယ်တန်တာမှာရှိနေတယ်ဗျာပါရာတဲ့ဒေါသအဲ့ဒီဒေါသကလည်းမိမိရဲ့တန်တာမှာရှိသလားမရှိသလားပြန်ပြီးဆန်းစစ်ကြည့်အဲ့ဒီဗျာပါဒကလည်းကိုယ်တန်တမာနော် အနာဂါမိမဲ့မဆိုင်သေးမချင်းအဲ့ဒီဗျာပါဒဒေါသဆိုတာလည်းဖြစ်နေတော့မယ်နော်ကာမိစန္ဒာနိဝရဏဗျာပါဒနိဝရဏထိနာမိတ်တာတွေးဝေးတယ်ငိုင်မြည်တယ်ဆိုတော့စိတ်အဲ့ဒါကိုတဏ္ဍမရှိလားမရှိလားပြန်ကြည့်တယ်ဩဒိစ္စကုတ်ကုတ်စပြန်လွင်တဲ့စိတ်နဲ့နောင်တတဖန်ပူပန်ခြင်း ငါဟိုဟာလေးလောက်တာတော့မှားပြီဒီဟာလေးလုံးမိတာတော့မှားပြီဆိုပြီးတော့စိတ်แท้မှာအဲ့ဒီလိုနောင်တတဖန်ပူပန်ခြင်းတွေဖြစ်တယ်ဆိုတဲ့စိတ်တယ်เนาะအဲ့တော့ကာမေသန္တာនិဝရဏဗျာပါရនិဝရဏဩဒိသကောကောသនិဝရဏနော်ဌိနာမိတာនិဝရဏနောက်ပြီးတော့ဝီဇိကိစ္စနော် ပြန်လွင်တဲ့စိတ်ဖရာတရားဝီသီကိစ္စဆိုဖရာတရားတန်ခါကံကံရဲ့အကျိုးတွေကိုယုံမှားတန်တရားဖြစ်နေတာနော်ဝီသီကိစ္စအဲ့ဒီငါမျိုးဟာမိမိရဲ့တန်တန်မှာရှိသလားမရှိဘူးလားတဲ့အဲ့ဒါကိုမြတ်စွာဘုရားကမင်းတို့ကြည်တဲ့ကြည်ပြီးတဲ့အခါကျတော့ကဲအဲ့ဒီကာမိဆန္ဒဆိုတဲ့သဘောလေးကိလေသာအာယုံကာမဂုဏ်ကိုလိုချင်တတ်မှတ်တဲ့စိတ်ကလေးအဲ့ဒီစိတ်ကလေးက မျက်စိနဲ့အရှင်းနဲ့တိုက်လိုက်တဲ့အခါကျတော့လေအဲ့ဒီမှာလိုချင်စိတ်လေးကသူကပေါ်လာတတ်တယ်နော်နားနဲ့အတန်းကြတိုက်လိုက်တဲ့အခါကြပြန်ရင်လေသူကအဲ့ဒီကြားတာလေးပေါ်မှာလိုချင်နဲ့တတ်မဲ့တဲ့အဲ့ဒီတဏှာလောဘလေးကသူကဖြစ်တယ်နော်ကာမဆန္ဒဆိုတာအဲ့ဒီလောဘလေးကနှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါရှားနဲ့ကိုယ်နဲ့တွေ့တဲ့အခါပြောရရင်တော့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 နံပါတ်2ကမိမိတန်တာမှာကာမိစန္ဒမရှိရင်နော်အဲ့ဒီလိုချင်တဲ့စိတ်မရှိရင်မရှိတာကို သိပါတဲ့ကဲနံပါတ်2အပိုင်းကို သုံးသပ်ခိုင်းတာမြတ်စွာဘုရားသူများစိတ်ကို သုံးသပ်မှာမဟုတ်မိမိရဲ့စိတ်မှာမြင်တာကြားတာနာနာစားတာတွေးထိတဲ့အပိုင်းတွေအပိုင်းတွေမှာလိုချင်တဲ့အဲ့ဒီကာမိစန္ဒဆိုတဲ့လိုချင်တဲ့လောဘ စိတ်ကလေးဖြစ်သလားဟောကိုယ့်ရဲ့စိတ်တဏ္ဍာကို သုံးတတ်တယ်မြတ်စွာဘုရားအဲ့ဒီစိတ်ကလေးငါရဲ့တဏ္ဍာမှာမရှိဘူးလားဟော မရှိရင်လည်းမရှိတာကို သိရမယ်ရှိရင်လည်းရှိတာကိုသိရမယ်တဲ့နောက်ပြီးတော့မဖြစ်သေးတဲ့ကာမကာမေသန္တာရဲ့ဖြစ်ကြောင်းနဲ့မဖြစ်သေးတဲ့လောဘကဘာကြောင့်မဖြစ်တာလဲအဲ့ဒါကိုလည်းသိရမယ်တဲ့နော် ဖြစ်ပြီးသောလောဘကာမိဆန္ဒရဲ့ပယ်ကြောင်းနဲ့ဟောမဖြစ်သေးတာကိုလည်းမဖြစ်တာလို့သိရသလို ဖြစ်ပြီးသားတွေကလည်းဘာကြောင့်ပယ်တယ်ဆိုတာသိရမယ်လေးချက်ရှိသွားပြီနော်နော်လေးချက်ရှိသွားပြီနောက်ဆုံးကတော့အဲ့ဒီလောဘကာမိဆန္ဒဟာနောင်ခဘယ်တော့မှမဖြစ်ပေါ်တဲ့အကြောင်းဆိုတော့ဟောကာမိဆန္ဒတစ်ခုမှမြတ်စွာဘုရားအကြောင်း၅မျိုးဟောလိုက်တာ အရင်တော့ကစိတ်ဓာနုပဒနာရှုတော့ကလောဘဖြစ်ရင်ဖြစ်တယ်လို့သိလိုက်ပါဒေါသဖြစ်ရင်ဖြစ်တယ်လို့သိလိုက်ပါလို့စိတ်ဓာနုပဒနာမှာအဲ့ဒီလိုရှုခဲ့တယ်ပေါ့လားနော်စိတ်ဓာနုပဒနာမှာတော့စိတ်ကလေးလောဘဖြစ်ရင်ဖြစ်တယ်လို့ပဲရှုလိုက်ဒေါသစိတ်ဖြစ်ရင်ဖြစ်တယ်လို့ရှုလိုက်နိဝရဏတရား၅ပါးတွေဖြစ်ပေါ်ရင်ဖြစ်ပေါ်တာလေးကိုသိလိုက်ပါဆိုပြီးတော့အရင်တော့ကအဲ့လိုရှုခိုင်းတာအခုဓမ္မာနုပဒနာတဲ့ကြတော့မြတ်စွာဘုရားက ချက်သားတော်တဲ့အဲ့ဒီနိဝရဏတရား၅ပါးလို့ခေါ်တဲ့ကာမိဆန္ဒကိုအကျဉ်းဆုံးဟောလိုက်တာအဲ့ဒီကာမိဆန္ဒဆိုတဲ့လောဘစိတ်ကလေးကိလေသာအာယုံကိုကတတ်မဲ့တဲ့စိတ်ကလေးလိုချင်တဲ့စိတ်ကလေးမိမိတဏ္ဍာမှာ ဖြစ်သလားတဲ့ဟောကိုယ်တဏ္ဍာမှာအဲ့ဒီစိတ်ကလေး ဖြစ်သလားလို့ကြည်စမ်းပါတဲ့သူ့သဘောလေးကို ကြည့်ရမှာနော်မိမိရဲ့တဏ္ဍာမှာ အော်အဲ့ဒီလောဘစိတ်ကလေးဖြစ်သလားအဲ့ဒီလောဘစိတ်ကလေးဖြစ်ဖြစ်တဲ့လောဘစိတ်ကလေးကိုကိုကသဘောလေးပေါ်လာတာသဘောလေးအဲ့ဒါဓမ္မပဲဓမ္မာနုပဒနာဆိုတာဓမ္မသဘောအစုအဝေးတွေကိုသူကရှုတာဓမ္မဆိုတာကဘာတွေလဲကုသိုလ်ကလည်းဓမ္မပဲအကုသိုလ်ကလည်းဓမ္မပဲနော်အဲ့တော့ယုတ်ကလည်းဓမ္မနာကလည်းဓမ္မယုတ်တွေကလည်းသူသဘောသူ ဖောက်ပြန်ပြောင်းလဲနေရလဲယုတ်ဓမ္မတွေနာနေရလဲသူ့သဘောသူဖောက်ပြန်ပြောင်းလဲနေနာဓမ္မတွေကုသိုလ်စိတ်တွေဖြစ်နေတာလဲသူ့ရဲ့လက္ခဏာကုသိုလ်အကျိုးပြန်ပေးမှာအကုသိုလ်စိတ်တွေဖြစ်တာလဲသူ့ရဲ့လက္ခဏာသူကသူအကုသိုလ်အကျိုးပြန်ပေးမှာအဲ့ဒါတွေကအကုန်လုံးသူ့သဘောနဲ့သူ ဖြစ်ပေါ်နေတဲ့အာလုံးဟာသဘာဝတရားတွေတဲ့အဲ့ဒီသဘာဝတရားတွေရဲ့အပေါ်မှာအော်သူ့သဘောသူ့ဟာသူဖြစ်နေတဲ့ သဘာဝတရားလေးတွေပဲလို့ဉာဏ်နဲ့မှမြင်အောင်လို့အခုရှုမှာရှုတဲ့အခါကျတော့မိမိရဲ့တဏ္ဍာမှာလောခြင်းနဲ့အဲ့ဒီလောဘစိတ်ကလေးဖြစ်လာရင်ဖြစ်လာတာကိုသိလိုက်ပါတဲ့။အော်လောဘစိတ်ကလေးမဖြစ်ရင်လည်းမဖြစ်တာသိတယ်။အဲ့မဖြစ်သေးတဲ့လောဘကဘာကြောင့်မဖြစ်တာလဲ။ဒီလောဘဘာကြောင့်မဖြစ်တာလဲ။ဖြစ်ပြီးတဲ့လောဘကဘာကြောင့်ပယ်ရှားသွားတာလဲဆိုတာကြတော့ ယောနီသောမနတိကာရာနှလုံးသွင်းမှန်လို့နော်နှလုံးသွင်းမှန်တဲ့အခါကျတော့မျက်စိနဲ့အစင်းနဲ့တိုက်တော့လှတယ်လို့အစင်းလေးကိုမြင်တဲ့အပေါ်မှာလှတယ်လို့သွားသုံးတတ်တာလှတယ်လို့သွားသုံးတတ်လိုက်တဲ့အခါကျတော့အဲ့ဒီဟာရဲ့အပေါ်မှာဟော လိုခြင်းလာတယ်ဆွဲလန်းတယ်ပြုတ်လောက်တယ်ရအောင်အထုတ်တယ်ဟောနောက်တော့ဒုက္ခရတယ် အဲ့ဒီလိုဖြစ်သွားတာကဘာကြောင့်လဲဆိုတော့ယောနီသောမနတိကာရမရှိလို့မြင်တဲ့သဘောတွေဟာအော်ရှေ့ကမြင်နေတာငါချောတယ်လို့မြင်လာတကယ်တမ်းတော့အတုပါကြီးအပုတ်ကြီးပဲအပွားကြီးပဲယွန်စရာကြီးပဲဆက်ဆုပ်စရာကြီးပဲလို့အဲ့ဒီလိုယောနီသောမနတိကာရနဲ့နှလုံးသွင်းပြီးရှုလိုက်လို့ရှင်အဲ့ဒီလိုချင်တဲ့စိတ်မဖြစ်တော့ဘူးမလိုချင်တဲ့စိတ်ပယ်ရှားတဲ့စိတ်ဖြစ်သွားတာ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 ပျောက်သွားရင်ပျောက်တယ်လို့သိလိုက်ပါလောဘစိတ်ကလေးမဖြစ်တာလဲဩဘာကြောင့်လဲမဖြစ်တာလဲငါအမှန်ကိုသုံးသက်သုံးသက်နိုင်လို့ရှိရင်ငါရဲ့စိတ်မှာဒီဟာမဖြစ်တော့ဘူးအာကုသိုလ်လေးနော်လောဘစိတ်ကလေးဒါအာကုသိုလ်စိတ်ကလေးအဲ့ဒီစိတ်ကလေးကအမှန်ကိုမြင်တော့မဖြစ်တော့ဘူးအမှားကိုမြင်နေတဲ့အဲ့စိတ်လေးကဖြစ်နေအောင်ပါပဲဟောအဲ့ဒီလိုမိမိစိတ်ကိုသိပြီးတော့ဆင်ញင်သုံးသပ်ပြီးတော့နောက်ဆုံးကြတော့အဲ့ဒီကာမိဆန္ဒတွေနော်လုံးဝမပေါ်တဲ့ အဆင့်ထိရောက်သွားမယ်တဲ့အဲ့ဒါကြတော့ဥစဉ်တို့နဲ့မဆိုင်ဘူးအဲ့ဒါကြတော့ဟောတရားထုတရားမြတ်ရပြီးသားပုဂ္ဂိုလ်မှနော်အဲ့ဒီပုဂ္ဂိုလ်ကြတော့ကာမကာမဆန္ဒနဲ့ပတ်သက်လို့တဲ့နော်ဘာမှအဲ့ဒီဟာတွေနောက်တစ်ခါကိုပြန်ပြီးတော့အဲ့ဒီဖြစ်ပေါ်မလာတော့တာကိုလည်းသိတယ်တဲ့ဆိုပြီးတော့ရသော်ဘုရားကនិဝရဏပပအပိုင်းမှာនិဝရဏတရား၅ပါးရဲ့အပေါ်မှာ နံပါတ်1ကို ပြောလိုက်တာကာမိစန္ဒရဲ့အပေါ်မှာလောဘစိတ်ကလေးကိုတဏ္ဍာမှာဖြစ်ပေါ်သလားမဖြစ်ပေါ်ဘူးလားဘာကြောင့်ဒါပယ်တာလဲဒါတွေကိုစင်ញင်သုံးတတ်တဲ့သဘောတရားအပိုင်းတဲ့เนาะအဲ့ဒီကနေဒေါသလည်းအဲ့ဒီတိုင်းပါပဲတဲ့ဗျာပါဒဒေါသလေးဖြစ်ရင်လည်းမိမိရဲ့စိတ်တဏ္ဍာမှာဒေါသဖြစ်ရင်ဖြစ်တယ်လို့သိပါတဲ့เนาะအဲ့ဒီဗျာပါဒဖြစ်တဲ့ဟာလေးကိုသိရမယ်တဲ့เนาะ အဲ့ဒီဒေါသဖြစ်တဲ့စိတ်ကလေးမရှိရင်လည်းမရှိတာကိုသိတယ်နော်မိမိတဏ္ဍာမှာငါစိတ်မှာဩဒေါသလေးကိန်းနေသလားငါစိတ်မှာဒေါသမကိန်းဘူးလားဩမကိန်းရင်လည်းမကိန်းတာသိရမယ်ဩဒေါသလေးဖြစ်ပေါ်လာရင်လည်းဖြစ်ပေါ်လာတာကိန်းနေတာကိုသိရမယ်ဒေါသလေးနော်အဲ့ဒီကနေမှအဲ့ဒေါသဒီဟာဘယ်လိုအကြောင်းကြောင့်ဖြစ်ပေါ်တာလဲနော်အဲ့ဒီမှာဆင်ញင်နိုင်တဲ့ဉာဏ်မရှိရင် ဘာမှမဟုတ်တဲ့အကြောင်းတွေလဲသူကဒေါသတွေဖြစ်လာတာပဲအော်ဒေါသဖြစ်စရာအာယုံကိုဟောအခြားအာယုံနဲ့ပြောင်းပြီးတော့တင်းတင်းအောင်နှလုံးသွင်းလိုက်တယ်ဆိုရင်ဟောဒေါသဖြစ်စရာအာယုံတွေကချုပ်သွားတာနောက်ဆုံးဒေါသအပိပိုင်ချုပ်သွားတော့အနာဂါမိမဲ့ပေါ့အဲ့ဒီလောက်ရောက်သွားမှဒေါသတွေအပိပိုင်ချုပ်တယ်တဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားတော်တဲ့မင်းတို့ရဲ့စိတ်တန်တမ်းမှာ လောဘဖြစ်လဲဖြစ်တဲ့လောဘကိုမြင်အောင်ကြည့်ပါ မဖြစ်လဲမဖြစ်တာမြင်အောင်ကြည့်နော် ဒေါသဖြစ်ရင်လည်းဖြစ်တာကိုမြင်အောင်ကြည့်မဖြစ်ရင်လည်းမဖြစ်တာကိုမြင်အောင်ကြည့်အဲ့ဒီကနေမှထိနာမိတ်တာတဲ့နော်ငိုင်မြည်တဲ့စိတ်တွေတွေးဝဲတဲ့စိတ်တွေဖြစ်ရင်လည်းဖြစ်တာကိုသိပါ မဖြစ်ရင်လည်းမဖြစ်တာကိုသိပါဖြစ်ရင်လည်းဘယ်အကြောင်းကြောင့်ဖြစ်တာလဲဒီဟာတွေပယ်ရင်လည်းဘယ်အကြောင်းကြောင့်ပယ်တာလဲအပီးပိုင်ကဘယ်လိုကြောင့်ပယ်တာလဲဆိုတာဒီကစတမျိုးတမျိုးကို၅မျိုးစီ၅မျိုးစီနဲ့အဲ့ဒါမြတ်စွာဘုရားကအကုန်လုံးဟောသွားတာအဲ့တော့ဦးဇင်းတော်ဒကာဒကမတွေက နိဝရဏပပအပိုင်းမှာအရင်တော့ကစိတ်ဓာနုပဒနာမှာအော်လောဘစိတ်ပေါ်ရင်ပေါ်တယ်လို့သိလိုက်ပါတွေးရင်တွေးတယ်လို့သိလိုက်ပါကြံရင်ကြံစီတယ်လို့သိလိုက်ပါဆိုတာကြောင့်ဒါစိတ်ဓာနုပဒနာအပိုင်းရှုတာအခုဓမ္မနုပဒနာအပိုင်းတက်ရှုကြမဲ့တရားယောဂီများကြတော့အဲ့ဒီလောက်နဲ့မရတော့ဘူးမြတ်စွာဘုရားကသဘောတရားတွေကို အကုန်လုံးဆင်ញင်သုံးသပ်ခိုင်းတာနော်အဲ့ဒီလိုသဘောတရားတွေတဲ့မိမိတို့တန်တာမှာ ဖြစ်ပေါ်နေတဲ့သဘောတရားတွေကိုအကြိမ်ကြိမ်အကြိမ်ကြိမ်ရှုပြီးနေမယ်နော်အဲ့ဒီလိုရှုပြီးနေမယ်ဆိုလို့ရှိရင်တော့တဲ့ချက်သားတို့မင်းတို့ရဲ့စိတ်တန်တာမှာတဏမာနဒိဋ္ဌိတွေကင်းလိုက်မယ်တဲ့နော်တတိတွေနော်အဆင့်နဲ့အတိညာတွေလည်းတိုးပွားလာမယ်တတိတွေလည်းတိုးပွားလာမယ်နော်တဏမာနဒိဋ္ဌိတွေနဲ့မမိတွယ်မကန့်ညှိပြီးတော့လောကမှာငြိမ်းအေးတဲ့ပုံကိုဖြစ်မယ် ငါငါဥစ္စာလို့ဆွဲလန်းမှုမရှိလို့နော်အဲ့ဒီလိုကိုယ့်ရဲ့စိတ်တန်တာမှာဖြစ်ပေါ်နေတဲ့သဘောတရားတွေဟာဩဒီသဘောတွေဟာ သူ့သဘောသူဆောင်နေတာနော်ငါသဘောမဟုတ်ဘူးနော်သူ့သဘောသူဆောင်နေတဲ့ဒါနန္ဓမတွေသူဟာနဲ့သူပဲတခါတော့လောဘစိတ်ကလေးတွေကလည်းဒီသူ့သဘောသူဆောင်နေတာပဲဒေါသလေးတွေကလည်းသူ့သဘောသူဆောင်တာသီနာမေတ္တာဥဒိစ္စကုက္ကုစ္စနော်ဗျာပါဒ နော်ဝီစီကိစ္စအော်ဒီတရားတွေဟာသူ့သဘောသူ ဆောင်နေပါလားသူ့တော်ဟာသူ့အလုပ်သူလုပ်နေပါလားလို့အဲ့ဒီနိဝရဏတရား၅ပါးရဲ့အပေါ်မှာ သူ့သဘောတက်တက်လေးတွေကိုအော်သူကသူလောဘစိတ်ကလေးပေါ်လာလဲသူ့သဘောပဲနော်ဟိုဒေါသစိတ်ကလေးဖြစ်ပေါ်လာတာလဲသူ့သဘောပဲအော်ဒီဒေါသစိတ်ကလေးငြိမ့်သွားတာလဲသူ့သဘောနော်အော်ဒီလောဘစိတ်ကလေးငြိမ့်လာတာလဲသူ့သဘော အော်ဒီလောဘလေးတွေဒေါသလေးတွေငြိမ်းချောင်းကတော့ယောနီတော်မနတိကာရတင့်နေအောင်နှလုံးသွင်းလိုက်ရင်လေအော်ဒီစိတ်ကလေးတွေသူ့လိုလိုချုပ်သွားပါလားငြိမ့်သွားပါလားလို့မိမိရဲ့တန်တာမှာဖြစ်နေတဲ့ကာမိသန္ဓဗျာပါဒဆိုတဲ့နိဝရဏတရား၅ပါးတွေဟာသူ့သဘောသူဆောင်သူ့လောက်သူ့လောက်နေတာလေးကိုသဘောတက်တက်လေးကိုမြင်အောင်ရှုမှတ်ပွားများပြီးနေရင် တတိအားတွေကောင်းလာမယ်ညာအားတွေကောင်းလာမယ်တဏမာနဒိဋ္ဌိတွေပြုတ်သွားမယ်တဲ့ငါကိုငါဟာငါဥစ္စာဆိုတဲ့ငါစိတ်ဆိုတဲ့အစွဲကြီးမစွဲတော့ဘိုးတော်ကငါစိတ်ငါဘလို့ဆိုပြီးတော့ဖြစ်ခဲ့တဲ့အဲ့ဒီစိတ်တန်တန်တွေဟာဩအခုကြတော့ငါပိုင်ဆိုတာမဟုတ်ပါလားယုတ်ဓမ္မနန္ဓမ္မသူဓမ္မတွေဟာသူသဘောသူ ဆောင်နေတာပဲရှိပါလားနန္ဓမ္မတွေကလည်းသူ့လောက်သူလောက်နေတာသူကလည်းသူတခါတည်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက် သူ့သဘောသူဆောင်နေတဲ့သဘောပဲရှိတယ်အဲ့ဒီတော့ငါသဘောမရှိဘူးငါအတ္တမရှိဘူးလို့တခါတည်းအဲ့ဒီမှာကိုယ်အတ္တမဟုတ်ဘဲနဲ့သူ့သဘာဝကိုဆောင်နေတဲ့သဘောတရားတပ္ပေဓမ္မာအနတ္တာမြတ်စွာဘုရားအလုံးစုံသောဓမ္မတွေဟာအနတ္တာတဲ့အစိုးမရဘူးချက်သားတို့ကိုမပိုင်မှုတဲ့အဲ့ဒီမပိုင်တဲ့ဟာကိုအဲ့ဒါကိုညံလေးနဲ့မြင်အောင် ကြည့်ပြီးတော့ရှုနေတာအဲ့ဒါနော်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 အဲ့ဒီခန္ဓာ၅ပါးထဲမှာမြတ်စွာဘုရားကရူပခန္ဓာတဲ့ရုပ်သဘောအစုနော်ရုပ်သဘောအစုဆိုတော့ဦးဇင်းတို့ကဒီခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်လို့ရှင်ဒါအခုငုတ်တုတ်ကြီးထိုင်းနေတာဒါရုပ်ခန္ဓာအဲ့ဒီရုပ်ခန္ဓာကြီးထဲမှာမှအခုပြောသလိုပဲဒါဦးဇင်းတို့ကဒါမျက်စိနဲ့မြင်ရရင်ကြိုင်လို့ရရင်ပညာခန္ဓာပေါ့ပရမတ်ကကြတော့သဘောပဲသိလို့ရတယ်အဲ့တော့ခန္ဓာကိုယ်ထဲမှာ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 အဲ့ဒီပရမတ်ယုတ်လေးကျတော့ဟောမျက်စိနဲ့မြင်လို့မရတော့ဘူးနော်အဲ့ဒီမှာကင်ပြလို့မရတော့ဘူးအဲ့ဒီလိုယုတ်တဘာဝတွေဟာ သူသဘောသူဖောက်ပြန်နေတဲ့ယုတ်ရဲ့သဘောတွေကိုလည်းရသော်ဖျားချက်သားတော်တဲ့အဲ့ဒါရုပ်ရဲ့ဖောက်ပြန်တဲ့သဘောကိုလေဩဒီဟာကရုပ်ပဲလို့နော်အဲ့ဒါရုပ်ရဲ့ဖြစ်ကြောင်းကိုလေမြင်အောင် ကြည့်လိုက်စမ်းပါတဲ့ရုပ်ဖြစ်ကြောင်းနော်အဲ့ဒီရုပ်ရဲ့ ဖြစ်ကြောင်းကိုလည်းရုပ်ကိုလည်းသိတယ်ရုပ်ရဲ့ဖြစ်ကြောင်းကိုလည်းသိတယ်ရုပ်ရဲ့ချုပ်ကြောင်းကိုလည်းသိတယ်တဲ့နော်အဲ့ဒီရုပ်ရဲ့သဘာဝဩဒီရုပ်သဘောတွေဟာ သူ့သဘောသူဆောင်နေပါလားဒီဟာကရုပ်သဘောတွေပဲနော်အမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေရတာလဲရုပ်သဘောတွေပဲမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါလဲမျက်စိအကြည့်ကလည်းပြောင်းနေတာမြင်ရတဲ့မျက်စိအကြည့်ကလည်းပြောင်းနေတာအဆင်းတွေကလည်းပြောင်းနေတာနောက်နားနဲ့အတန်နဲ့တိုက်တဲ့အခါလဲ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 အဲ့ဒီရုပ်ရသဘာဝကိုမြင်အောင်ကြည့်တယ်မြင်အောင်ကြည့်တဲ့အခါကျတော့အဲ့ဒီရုပ်သဘာဝကဲသူ့ရဲ့ဖြစ်ကြောင်းမြင်အောင်ကြည့်လိုက်စမ်းဆိုတော့ကြည့်လိုက်တဲ့အခါကျတော့ तू ကဖြစ်ပြီးတော့ဘာလုပ်တာလဲ तू ကပြက်တာပဲနော်အဲ့ဒီမှာဖြစ်ပြီးတော့ပြက်တာလေးတွေဖြစ်တာလဲမြင်လိုက်တယ်ပြက်တာလဲမြင်လိုက်တယ်ဆိုတော့ तू ကသူချုပ်ချုပ်သွားတဲ့သဘောဆုံးဆုံးသွားတဲ့သဘောပါမြင်သွားတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားတို့အဲ့ဒီရုပ်ရဲ့ ဘောလက္ခဏာကိုလည်းမြင်အောင်ကြည်တမ်း။အော်ကိုယ်ခန္ဓာကိုယ်ကြီးကြည်လိုက်တဲ့အခါကျတော့အော်အမျိုးမျိုးပြောင်းနေပါလား။ပူရာတစ်မျိုးအေရာတစ်မျိုး ထုံနာတစ်မျိုးကျင်နာတစ်မျိုးရာတာတစ်မျိုးရန်တာတစ်မျိုးပူရာတစ်မျိုးကြိုက်တာတစ်အမျိုးမျိုးပေါ်ပြနေတဲ့ရုပ်အစဉ်တွေပဲလို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးပေါ်မှာကြည့်တဲ့အခါကျအဲ့ဒါလေးတွေကသူကသူဖြစ်ပေါ်လာလိုက်ချုပ်ဆုံးသွားလိုက်နော်ဖြစ်ပေါ်လာလိုက်ချုပ်ဆုံးသွားလိုက်ဆိုတော့အော်ယုတ်ဓမ္မတွေကလည်းသူ့သဘောသူဆောင်ပြီးတော့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 ရုပ်တွေရှုခဲ့တဲ့အချိန်တုန်းကလည်းအဲတင်တာနဲ့တောင်းတာပြောင်းတယ်ပူတာနဲ့အေးတာပြောင်းတယ်ရုပ်အစဉ်ပြောင်းနေတဲ့သဘောကိုမြင်အောင်ကြည့်ခဲ့ဆိုပြီးတော့အဲ့ဒါကြည့်ခိုင်းခဲ့တာပေါ့အခုကျတော့ဒီနေရာကျတော့ရုပ်အစဉ်တွေပြောင်းပြောင်းပြောင်းပြောင်းသွားတာရဲ့ပြောင်းလဲပြီးတော့ဖြစ်သွားတဲ့သဘောအဲ့ဒီပြောင်းလဲသွားတဲ့သဘောတွေကနေပြက်ပြက်ပြက်ပြက်သွားပြီးခြုံဆုံးသွားတဲ့သဘောဟောအပြက်တွေအထိ အဖြစ်တယ်ပြက်တယ်ဒီအကုန်လုံးမြောင်ရှုပ်ပြီဆိုရင်အဲဓမ္မနုပဒနာတဲ့ဝင်တာပဲနော်ဟောက်ပြန်တဲ့သဘောပြောင်းလဲတဲ့သဘောတက်တက်ရှုပ်နေသေးရင်တော့ဒါကာယ ानु ပဒနာထဲမှာဝင်နေသေးတယ်အဲ့ဒီကနေမှဖြစ်တယ်ပြက်တယ်လို့ရှုလိုက်ရင်ဓမ္မနုပဒနာထဲဝင်သွားတာဝေဒနာရဲ့သဘောခံစားတဲ့သဘောမြင်အောင်ကြည့်ဝေဒနာနုပဒနာအဲ့ဒီခံစားတာရဲ့အပြက်တွေကိုမြင်အောင်ကြည့်ပြီးရှုပြီးဆိုရင်အဲ့ဒါဓမ္မာနုပဒနာထဲမှာအကုန်စီးဝင်သွားတယ် နော်ဒါကြောင့်မို့ရေလေးဆိုမြင့်ငယ်900ကစီးလာတဲ့ရေတွေဟာနောက်ဆုံးတော့သမုဒ္ဒရာထဲမှာအကုန်ပေါင်းဆောင်ရတယ်လို့ပါပဲတဲ့အခုလည်းပဲရုပ်တွေနာနေရအပေါ်မှာအခုခန္ဓာ၅ပါးရဲ့အပေါ်မှာ ဝေဒနာရဲ့အပေါ်မှာဝေဒနာရဲ့သဘောကိုမြင်အောင်ကြည့်တယ်။အော်စိတ်ထဲမှာခံစားမှုသဘောလေးစိတ်ထဲမှာပေါ်လာတာ။နော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလဲကောင်းတယ်လို့ခံစားတယ်၊ဆိုးတယ်လို့ခံစားတယ်၊အလယ်လက်ခံစားတယ်ခံစားတဲ့သဘောလေး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 သူသဘောသူခံစားနေရအဲ့တဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးတဲ့သူသဘောသူခံစားနေတဲ့သဘောလေးကမြဲသလားလို့ကြည့်တော့အဲ့ဒါလေးကမမြဲဘူးတဲ့ခံစားတဲ့သဘောလေးကလည်းခံစားပြီးပြည့်နော်ပြတ်သွားတဲ့သဘောလေးတွေဆုံးသွားတဲ့သဘောလေးတွေကလည်းသူ့အတူကြည့်လိုက်တော့အော်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်အော်သူ့သဘောသူဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတဲ့သူ့တဘာဝသူ့ဆောင်နေတာရုပ်ကလည်းသူ့တဘာဝ နာငါလည်းသူ့သဘာဝတွေသူဆောင်နေပါလားဝေဒနာဒိညာသင်္ခါရဝိညာဉ်ဟောနာခန္ဓာလေးပါဒိညာတွေကလည်းတင်တာလေးအပေါ်သွားပြီးတော့တင်တယ်လို့သိတဲ့စိတ်ပြီးအဲ့ဒီဟာလေးကတင်ညာလေးကိုသိလိုက်ဩဒါလေးကတင်ညာလေးပါလားတင်တယ်လို့တင်ညာပေးတယ်တောက်တယ်လို့တင်ညာပေးတယ်ပူတယ်လို့တင်ညာပေးတယ်အဲ့ဒီတင်ညာလေးစောင့်ကြည့်တင်ညာလေးကမမြဲဘူးနောက်ထပ်အေးတာလေးပေါ်ရင်စောစောပူတယ်ပေးတဲ့တင်ညာပျောက်သွားပြီ အဲ့ဒီသင်ကြားရဲ့ဖြစ်ခြင်းသဘောပြည့်ခြင်းသဘောကိုလည်းမြင်အောင်ကြည့်ရမယ်နော်အဲ့ဒီပေါ်မှာဖြစ်ပေါ်လာတဲ့လောဘတွေဒေါသတွေမောဟတွေဆိုတဲ့နော်သင်္ခါရတဲ့စေတနာလေးအကောင်းဆောင်ထားတဲ့သင်္ခါရခန္ဓာတဲ့အဲ့ဒီပြုပြင်စေရန်တတ်တဲ့သင်္ခါရဆိုတဲ့လောဘတွေဒေါသတွေမောဟတွေကလည်းဖြစ်ပေါ်လာတဲ့သဘောလေးဟာသင်္ခါရခန္ဓာကအော်ဒါတွေဟာလောဘဒေါသမောဟဖြစ်ပေါ်လာတာတွေဟာမြဲသလားမမြဲဘူးလားလို့ကြည့်လိုက်တော့အဲ့ဒီစိတ်ကလေးတွေကလည်းမမြဲတဲ့သဘောလေးတွေ ကြည့်လိုက်တော့မြတ်စွာဘုရားကရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဟောရုပ်ဖြစ်ကြောင်းကိုလည်းသိရမယ်နာမ်ဖြစ်ကြောင်းနေလည်းသိရမယ်အဲ့ဒီရဲ့ဖြစ်ချင်းရဲ့ပြည့်ချင်းရဲ့သဘောတွေကိုလည်းဆင်ញင်မှာသုံးသပ်ပါအဲ့ဒီလိုသဘာဝတရားကို နော်ဆင်ញင်ပြီးတော့သုံးသပ်ပြီးတော့ပွားများပြီးတော့အမြဲတမ်းအော်သဘောတရားတွေဟာသူသဘောသူပါလားယုတ်ကလည်းသူသဘောနာငါလည်းသူသဘော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 ရုပ်ဓမ္မတွေကလည်းသူ့အသူတင်းနာကနေတောက်နာပြောင်းနေထုံနာနေပူရာပြောင်းနေပူရာနေကြိုက်တာပြောင်းနေရုပ်ဓမ္မတွေကလည်းအကျဉ်းချင်းအကျဉ်းချင်းသူတော်သူဖောက်ပြန်ပြနေတယ်ပြောင်းလဲပြနေတယ်ပျက်စီးပြနေတယ်နန္ဓမတွေကလည်းသူတော်သူအခုခံစားတဲ့သဘောလည်းသူတော်မတ္တာရကလည်းသူတော်နော်လောဘတွေဒေါသတွေမောဟတွေဆိုတဲ့သင်္ခါရခန္ဓာတွေဖြစ်တာကလည်းသူတော်ဩနံခန္ဓာ၄ပါးကလည်းသူတော်သူဆောင်နေပါလား ငါသဘောမဟုတ်ပါလားသူ့လို့သူလုံနေပါလားဒီယုတ်ဓမ္မတွေနန္ဓမ္မတွေဟာအော်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့အဲ့ဒီလိုများဘာဝိတာဖုလိကတာအကြိမ်ကြိမ်သာသဘာဝတရားတွေရဲ့အပေါ်မှာပွားများနေလိုက်မယ်အထုတ်နေလိုက်မယ်ဆိုရင်ဥစဉ်တို့တရားတော်မတွေရဲ့စိတ်တဏ္ဍာမှာတတိအားတွေကောင်းတဲ့ကောင်းလာမယ်တတိအားတွေကောင်းရင်ပညာအားတွေကောင်းပြီးတော့တခါတည်းအခုပြောတဲ့ လောကကြီးမှာခန္ဓာ၅ပါးရဲ့အပေါ်မှာဆွဲလမ်းမှုဥပါဒဏ်တွေမရှိတော့ဘဲနဲ့ငြိမ်းအေးတဲ့ဘဝပိုင်ရှင်ဖြစ်ပါလိမ့်မယ်တဲ့အဲ့တော့ဦးဇင်းတို့အခုနှစ်ပိုင်းပြီးသွားပါပြီနိဝရဏတရား၅ပါးကိုဆင်ញင်တဲ့အပိုင်းရဲ့ခန္ဓာ၅ပါးကိုဆင်ញင်တဲ့အပိုင်းတဲ့နောက်တစ်ခုကမြတ်စွာဘုရားကအာယတနာ12ပါးတဲ့နော်မျက်စိနားနားလျာကိုယ်မနောဆိုအတွင်းအာယတနာ6ပါး အစင်အတန်အနံရတာတွေ့တိတရားကြံတွေ့တရားဆိုတော့အပြင်အာယတနာ6ပါးတဲ့ဟော အတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးအဲ့ဒါကိုမြတ်စွာဘုရားကရှုရမယ်တဲ့နော်ရှုရမယ်အပိုင်းကြတော့မြတ်စွာဘုရားကအဲ့ဒီအတွင်းအာယတနာမဥမာမျက်စိအဲ့ဒီမျက်စိကိုလည်းသိရမယ် ဒီမျက်စိရဲ့သဘောလေးကိုလည်းသိရမယ်တဲ့မျက်စိရဲ့သဘောလေးကိုလည်းသိရမယ်ဟိုဘက်ကအဆင်းတဲ့နော်အဲ့ဒီမျက်စိနဲ့အဆင်းတို့ထိုနှစ်ပါးပေါင်းစုံမှုကြောင့်ဖြစ်လာတဲ့တန်ရောစဉ်ဩရသော်ဗျာကိုယ့်ရဲ့ခန္ဓာကိုယ်မှာအခုသုံးသပ်ကြည့်လိုက်တဲ့အခါကျတော့မျက်စိကို သိကြည့်ရသိရမယ်ဆိုတာဒီမျက်စိရဲ့ဖြစ်ခြင်းအကြောင်းတွေကိုအကုန်လိုက်ပြောမယ်ဆိုရင်တော့ဒါအတိတ်ကကံပေါ့နော် အတိတ်ကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတရားတွေလောက်ခဲ့လို့ပရိသန်တယ်ဆိုတဲ့ဝိညာဉ်ဝိညာဉ်ရလို့နာနေရုပ်တွေရတယ်နာရုပ်ရတော့အဲ့မှာနာနဲ့ရုပ်ကလလရေကြီးဆိုတဲ့ရုပ်ကလေးကနေပြီးတော့အဲ့ဒီမှာအာနန္တရားတွေကိန်းလာတယ်အဲ့ဒီနာနဲ့ရုပ်ဖြစ်ပေါ်ရာကနေပြီးတော့နာယုတ်ကနေဘာရလဲသလာယတနာတဲ့မျက်စိနာနာလျှာကိုမနောဆိုတဲ့အဲ့မှာအတွင်းအာနာ6ပါးရလာတာနော်အဲ့ဒီ ဝိညာသလာယရဏပစ္စယဖတ်တော်တဲ့နော်သလာယရဏပစ္စယဖတ်တော်ဆိုတာအခုအဲ့ဒီအတိတ်ကအကြောင်းတွေကြောင့်ဒါကံကြောင့်ဖြစ်ခဲ့ရတဲ့မျက်လုံးလေးအဲ့ဒီမျက်လုံးလေးပေါ်တဲ့အခါရောက်တော့အခုဦးဇင်းတို့မျက်လုံးလေးရှိလို့ဟောမြတ်စွာဘုရားအဲ့ဒီအဆင်းကိုမြင်လို့ရတာတဲ့ဒီနေရာမှာမြတ်စွာဘုရားတော့အကျဉ်းချုပ်ပြီးတော့သူကတန်ရောစဉ်ကိုဓာတိုက်ဟောလိုက်တာမျက်စိနဲ့အဆင်းနဲ့မြင်လို့တန်ရောစဉ်ဖြစ်တယ်ဆိုတာကကြားထဲမှာဦးဇင်းတို့ တိဏ္ဏသင်္ကတိဖတ်တော်ဆိုတာအဲ့ဓာတွေကိုမြတ်စွာဘုရားကြော်ပြီးဟောပေးလိုက်တာပေါ့နော်အဲ့တော့မျက်စိနဲ့အဆင်းနဲ့တိုက်တယ်တိုက်တဲ့အခါမှာမြင်သိစိတ်ဖြစ်တယ်မြင်သိစိတ်နဲ့အဲ့ဒီသုံးခုပေါင်းစုံတာဖတ်တာအဲ့ဒီဖတ်တာဖြစ်လို့ဖတ်တာပစ္စယဝေဒနာခံစားမှုသဘော ဖြစ်တာဝေဒနာပစ္စယတဏအဲ့ဒီမှာဝေဒနာကြောင့်တဏဖြစ်တာတဲ့အဲ့ဒီတဏကြောင့်အခုတန်ရောစဉ်တွေဖြစ်ကြရတာနော်အဲ့ဒါကြောင့် အဲ့ဒီတာယောတင်တွေကာမရာဂတာယောဇဏံဘဝရာဂတာယောဇဏံကာမဂုဏ်တွေကိုတွေ့တာတဲ့ကန့်ညီတဲ့စိတ်တွေတာယောဇဉ်တွေအဲ့ဒီတာယောဇဉ်တွေအဲ့ဒီဖြစ်ပေါ်တာကိုလည်းပဲအော်ငါရဲ့စိတ်မှာနော်တန်ရောစဉ်ဖြစ်ကြောင်းကိုလည်းတန်ရောစဉ်ဤဖြစ်ကြောင်းကိုလည်းသိပါမျက်စိနဲ့အစင်းနဲ့မြင်လိုက်တဲ့အခါမှာတန်ရောစဉ်လည်းဖြစ်နေဖြစ်တာကိုသိလိုက်ပါတဲ့ဖြစ်ပြီးတော့တန်ရောစဉ်ရဲ့ပယ်ကြောင်းကိုလည်းသိပါတဲ့ ပယ်ပြီးသောတန်ရောစဉ်ရဲ့မဖြစ်ကြောင်းကိုလည်းသိပါနော်ဖြစ်ပြီးတန်ရောစဉ်ဖြစ်ကြောင်းကိုလည်းတန်ရောစဉ်ဖြစ်ကြောင်းကိုလည်းတန်ရောစဉ်ဖြစ်ကြောင်းကို မြင်အောင်ကြည့်တယ်မြတ်စွာဘုရားနော်ဒါမျက်စိနဲ့အဆင်းနဲ့တိုက်လိုက်လို့ဒါဒီတန်ရောစဉ်လေးကမြင်တာလေးအပေါ်မှာဒါနှလုံးသွင်းမှားလို့ဖြစ်သွားတာနော်တန်ရောစဉ်ဖြစ်တယ်ဆိုတာမျက်စိနဲ့အဆင်းနဲ့တိုက်တာလေးရဲ့အပေါ်မှာအော်ဒါလေးဟာနော်အခုပြောသလိုပဲ လှတယ်လို့မြင်လိုက်လို့ရှင်လိုချင်းလာတယ်တန်ရောစဉ်ဖြစ်တာပေါ့ဒီပေါ်မှာနော်အဲ့ဒါလေးအပေါ်မှာဩအတုပသဘောလေးနဲ့ဆင်ញင်မဲ့ကြမ်းတဲ့အကြောင်းလေးတွေနဲ့ဆင်ញင်လိုက်မယ်ဆိုရင်အဲ့ဒီပေါ်မှာတန်ရောစဉ်တွေဖြစ်เสียမရှိပါဘူးတဲ့နော်ဒါကြောင့်မို့အဲ့ဒီအဲ့ဒီသဘောမှာနော်အဲ့ဒီသဘောမှာတန်ရောစဉ်ဖြစ်တဲ့သဘောလေးကိုလည်းဖြစ်ကြောင်းကိုလည်းသိလိုက်ပါအဲ့ဒီဖြစ်ပြီးတော့တန်ရောစဉ်ရဲ့ပယ်ကြောင်းလေးကိုလည်းသိလိုက်ပါနော် အဲ့ဒီပယ်ပြီးတဲ့တန်ရောစဉ်ရဲ့နောင်အခါမဖြစ်ပေါ်တာတဲ့အဲ့ဒါကြတော့အကုန်တန်ရောစဉ်ပယ်ပြီးမှသိနိုင်မှာပေါ့တာမန်ပုထုဇဉ်ကမသိဘူးကိုကသိနိုင်တာဘာသိလဲတန်ရောစဉ်ဖြစ်တာရောသိမယ်ပေါ်သွားတဲ့သဘောလေးတွေပျောက်သွားတဲ့သဘောလေးတွေတော့သိနိုင်တာပေါ့အော်ငါရဲ့စိတ်တန်တာမှာတန်ရောစဉ်လေးမဖြစ်ပေါ်ပါလားအော်ဒီတန်ရောစဉ်လေးအခုတော့ပယ်သွားပါလားတော့ဒီအပိပိုင်ပယ်ပြီးမပြီးရတော့အရိယာမက်ကို စိုက်ပြီးမှသာလင်သိမယ်တဲ့နော်ဒါကြောင့်မို့ နားနဲ့အတန်နဲ့ကြားတဲ့အခါနားနဲ့အတန်နဲ့ကြားတဲ့အခါမှာလဲနားကြီးရဲ့အတန်ရဲ့နားကြီးကလည်းကံကြောင်ဖြစ်ခဲ့တာနော်ကံကြောင်ဖြစ်ခဲ့တာနားကြီးကကံမကံကုံရင် နားကြီးလည်းအဲပါလာမှာမဟုတ်ဘူးမျက်မျက်စိကံကုံတဲ့ပုဂ္ဂိုလ်ကမျက်စိပါလာမှာမဟုတ်ဘူးမွေးကြတဲ့ကိုကတချို့တလေနော်မွေးကြတဲ့ကိုကမျက်စိကံကုံလာတဲ့ပုဂ္ဂိုလ်ကမွေးကြတဲ့အကံလေးမွေးလာတာနားကံကုံလာတဲ့ပုဂ္ဂိုလ်ကမွေးလာကြတဲ့အကံမွေးတာအာနားမကြားရဘူး အဲ့တော့လူဘဝမှာနေရင်းနဲ့လည်းမျက်စိကံကုံသွားတဲ့ပုဂ္ဂိုလ်ကဒိုင်းဆိုတခါတည်း accident ဖြစ်ပြီးမျက်စိကန်းနာတို့ယောဂဖြစ်ပြီးမျက်စိကန်းနာတို့ဟောဒါမျက်စိကံတွေကုံသွားတာနားကံတွေကုံသွားရင်လည်းဒီတိုင်းပဲနော်ရှားကံတွေကုံသွားရင်လည်းဘလဘာသာတာဘာရတာမှမရှိတော့ဘူးနော်အဲ့ဒီလိုတခါတည်းသူ့ရဲ့ကံကြောင့်ဖြစ်ခဲ့ရတဲ့အကြည်ဓာတ်6စုံနော်မျက်စိကြီးနားကြီးရှားကြီးကိုယ်ကြီးမနှောကြီးဆိုတာဒါတွေက ဒီဟာတွေဖြစ်ခဲ့ရတာတွေကြတော့အခုပြောတဲ့ကံကြောင့်ဖြစ်ခဲ့ရတဲ့ကံကြောင့်ဖြစ်တဲ့ရုပ်အဲ့ဒီတော့အဲ့ဒီနာဆိုတဲ့အတန်ကိုလည်းသိရမယ်နားနဲ့အတန်နဲ့တိုက်တာနော် နားကိုလည်းသိရမယ်အတန်ကိုလည်းသိရမယ်အဲ့ဒီနားနဲ့အတန်နဲ့စွဲပြီးတော့ဖြစ်ပေါ်တဲ့တန်ရောစဉ်ဖြစ်ခြင်းကိုလည်းသိရမယ်မဖြစ်သေးတဲ့တန်ရောစဉ်ကိုလည်းသိရမယ်ဖြစ်ပြီးသောတန်ရောစဉ်ရဲ့ပယ်ကြောင်း ပယ်ပြီးသောတန်ရော့စဉ်ရဲ့နောင်မဖြစ်ကြောင်းနေကိုလည်းမြင်အောင်ကြည့်ပါမြင်အောင်သိအောင်လုပ်ပါတဲ့မြတ်စွာဘုရားနော်အဲ့တော့မြတ်နားနဲ့အတန်နဲ့ကြားတယ်။အော်ဒီနားလေးကသူ့အကြောင်းကြောင့်သူဖြစ်ပေါ်လာတဲ့သဘောလေး။အတန်လေးရတယ်သူ့အနဲ့သူလာပြီးတော့တိုက်ဆိုင်တဲ့သဘောလေး။သူ့သဘောသူဖြစ်တာဒီပေါ်မှာဖြစ်ပေါ်လာတဲ့အော်တန်ရောစဉ်တွေဟာလဲငါတို့အမှန်နှလုံးသွင်းရင်ဟောတန်ရောစဉ်တွေဖြစ်ပေါ်စရာမရှိတော့ဘူးဆိုပြီးတော့နားနဲ့အတန်နဲ့တိုက်တဲ့အခါမှာလည်းပဲ အဲ့ဒီမှာအခုပြောသလိုနှလုံးသွင်းနိုင်အောင်သွင်းပါတဲ့အဲ့တော့မျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့မနှော့ရဲ့အာယုံ6ပါးတကား6ပေါက်နဲ့တွေ့တိုင်းတွေ့တိုင်းမှာဟောဖြစ်ပေါ်လာသည်မြတန်ရောစဉ်တွေကိုနော်မိမိရဲ့စိတ်တန်တာမှာတန်ရောစဉ်ဖြစ်ဖြစ်တယ်လို့သိပါနော်အဲ့ဒီတန်ရောစဉ်လေးနော်မဖြစ်ရင်လည်းမဖြစ်တာကိုသိပါတန်ရောစဉ်ပယ်ကြောင်းတန်ရောစဉ်ကိုပယ်တယ်ဆိုရင်လည်းပယ်ခြင်းရဲ့အကြောင်း ဒီအကြောင်းတွေတော့တင့်တဲ့အောင်နှလုံးတွေတွင်းတိုက်ရင်ပယ်တာပေါ့နော်အဲ့ဓာတွေကိုပယ်ပြီးတဲ့အကြောင်းနောက်မဖြစ်တော့ဘူးဆိုတဲ့အကြောင်းတွေကို အကုန်လုံးသိနေမယ်ဆိုရင်တော့အာယတနာပပတဲ့နော်မျက်စိတကနာတကရှားတကကိုယ်တကမနောတကအာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းဖြစ်ပေါ်လာတဲ့တန်ရောစဉ်တရားတွေဟာအော်သူသဘောသူဆောင်နေပါလားငါသဘောမဟုတ်ပါလားအဲ့ဒီလိုများတာသဘောတဘာဝ သူ့ရဲ့တပ်ပေဓမ္မာเนาะအလုံးစုံသောဒီအာယတနာဓမ္မတွေဟာသူ့သဘောသူဆောင်နေတာပဲရှိပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့ဘာဝိတာဘုလိကတာအကြိမ်ကြိမ်ပွားနေမယ်ဆိုရင်တတိတွေအာကောင်းလာမယ်တမာတိတွေအာကောင်းလာရင်ပညာတွေဖြစ်လာမယ်တဏှာတွေကင်းမယ်မာနတွေကင်းမယ်ဒိဋ္ဌိတွေကင်းမယ်တဏှာမာနဒိဋ္ဌိတွေကင်းပြီးတော့အော်လောကကြီးကသဘာဝတရားတွေက သူ့သဘောသူဆောင်နေပါလားငါကြားတယ်မရှိငါနမ်းတယ်မရှိငါမြင်တယ်မရှိငါစားတယ်မရှိအော်ငါတော့ငါမြင်တယ်ငါကြားတယ်ငါနမ်းတယ်ငါစားတယ်လို့တဏမာနဒိဋ္ဌိတွေနဲ့ဖြစ်နေတာတကယ်တမ်းကျတော့သူအကြောင်းသူတိုက်ဆိုင်ပြီးတော့သူကြောသူဖြစ်သွားတဲ့သဘောပဲသဘာဝရဲ့အကြောင်းအကျိုးသဘောပဲရှိပါလားလို့အဲ့ဒီလိုသဘာဝရဲ့အပေါ်မှာစင်ញင်သုံးတာပြီးတော့ပွားများပြီးတော့နေမယ်ဆိုရင်အဲ့ဒီလောက ခန္ဓာလောကကြီးအပေါ်မှာတဏမာနဒိဋ္ဌိတွေနဲ့မစွဲလန်းတော့လို့အဲ့ဒီပုဂ္ဂိုလ်ဆိုဒီတဲ့ငြိမ်းအဲစွာနေနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်တဲ့နော်အဲ့တော့နောက်တစ်ခုကဘုဇင်ကပပတဲ့နော်ဘုဇင်ကပပဆိုတာကဘုဇင်9ပါးကို ပြောတာတဲ့နော်ဘုဇင်9ပါးတရားတွေဟာတတိတံဘုဇင်ဓမ္မဝိဇ္ဇာတံဘုဇင် ဝိရိယတံဘောဇင်ပိဋိတံဘောဇင်ပတ္တပတ္တတိတံဘောဇင်တမာရိတံဘောဇင်ဥပခာတံဘောဇင်ဆိုပြီးတော့ဘုဇင်ခုနှစ်ပါးရှိတယ်တဲ့ယဟန်တော်တဲ့အဲ့တော့အလုံးတော်သင်တရားတော်မတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီတံဘောတတိတံဘောဇင်အစရှိတဲ့ခုနှစ်ပါးမိမိတန်တမာဖြစ်ရင်ဖြစ်တာ မဖြစ်မဖြစ်တာသေချာမြင်အောင်ကြည့်ပါတဲ့နော် တတိတန်ဖိုးစဉ်ကိုယ့်ရဲ့တန်တာမှာတတိရှိနေသလားဆိုတာအဲ့ဒီတတိရှိရင်လည်းရှိတာကိုသိပါတဲ့နော်ငါရဲ့တန်တာမှာတတိတန်ဖိုးစဉ်ရှိတယ်လို့သိရမယ်တဲ့တတိရှိနေမိမိတန်တာမှာတတိတန်ဖိုးစဉ်မရှိရင်လည်းငါရဲ့တန်တာမှာတတိတန်ဖိုးစဉ်မရှိဘူးလို့သိရမယ်ဆိုလိုတာကိုယ့်ရဲ့တန်တာမှာတတိရှိသလားရှိရင်ရှိတယ်လို့သိ တတိမရှိဘူးလားတဲ့မရှိရင်မရှိဘူးလို့သိအောင်ကြိုးစားရမှာတဲ့နော်အဲ့ဒီတတိမဖြစ်သေးတဲ့တတိတန်ဖိုးတွေရဲ့ဖြစ်ကြောင်းကိုလည်းသိရမယ်တဲ့တတိဘာကြောင့်မဖြစ်တာလဲဆိုတာမဖြစ်တာကိုမဖြစ်တဲ့အကြောင်းကိုလည်းသိရမယ်ဖြစ်ပြီးသောတတိတန်ဖိုးစဉ်ကဘာကြောင့်ဒီဟာဖြစ်ရင်ဒီလိုတိုးပွားတယ်ဆိုလည်းမြင်အောင်ကြည့်ရမယ်အဲ့တော့မိမိရဲ့တဏ္ဍာမှာတတိ ရှိရရှိတယ်လို့သိပါဒါလွယ်လွယ်လေးပြောရတာတတိမရှိဘူးငါရဲ့တန်တာမှာအော်ငါတတိနဲ့လူနဲ့မကတ်ပါလားဆိုရင်လည်းမကတ်တာကိုသိအောင်လုပ်ရမယ်တဲ့အဲ့ဒီတတိမရှိခြင်းအကြောင်းကိုလည်းမြင်အောင်လုပ်ရမယ်တဲ့နော်တတိမရှိခြင်းအကြောင်းအဲ့ဒီအနေမှာတခါတည်းအဲ့ဒီတတိတွေနဲ့ပြည့်စုံပြီးတော့တိုးပွားနေတဲ့အကြောင်းတဲ့အဲ့တော့တတိရှိမရှိကဘာအကြောင်းလဲအပမာဒတဲ့မမေ့မလျော့ခြင်းပေါ့တဲ့ မေ့လျော့နေလို့တတိမရှိတာမမေ့မလျော့ရင်တတိရှိတယ်အဲ့တော့မမေ့မလျော့ခြင်းကို အာကောင်းအောင်ထားရင်ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာနော်ဒီရုပ်တည်းရဲ့အပေါ်မှာတတိထားနေတယ်ဝေဒနာတွေရဲ့အပေါ်မှာတတိထားနေတယ်မိမိဘာရှုရှုပေါ်မိမိရှုတာလေးရဲ့တခုရဲ့အပေါ်မှာမိမိနှစ်သက်တာလေးအပေါ်မှာအတုပရှုတဲ့ပုဂ္ဂိုလ်လည်းအတုပအပေါ်မှာတတိထားနေတာအာနာပါနရှုတဲ့ပုဂ္ဂိုလ်ကလည်းဝင်တိုင်းသိထွက်တိုင်းသိကိုတတိထားနေတာနော် စိတ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်ကိုပေါ်တိုင်းသည့်ပေါ်တိုင်းသည့်တတိထားနေတာဝေဒနာလေးရှုတဲ့ပုဂ္ဂိုလ်ကလည်းခံစားတဲ့သဘောလေးကိုခံစားတိုင်းခံစားတိုင်းမှာတတိထားနေတာအဲ့ဒီလို အပ္ပမာဒကိုလက်ကင်ထားပြီးတော့တတိလေးနဲ့နေမယ်နေမယ်နေမယ်ဆိုရင်တဲ့မြတ်စွာဘုရားအဲ့ဒါတတိရှိတဲ့ပုဂ္ဂိုလ်အဲ့ဒီလိုမှတတိမရှိဘူးဆိုရင်လည်းအဲ့ဒီမှာကိုယ့်ရဲ့တဏ္ဍာမှာရုပ်ဖြစ်တာလည်းမသိဘူးဝေဒနာဖြစ်တာလည်းမသိဘူးအတုပါလည်းမသိဘူး အဲ့ဒီလိုဖြစ်ရင်လည်းမိမိရဲ့စိတ်တန်တာမှာမဖြစ်ရင်လည်းမဖြစ်တာလဲကိုသိပါဟောတတိတံမိုးစဉ်ငါမှမရှိပါလားအဲ့ဒီလိုသိပါတဲ့အဲ့ဒီတတိတံမိုးစဉ်လေးရဲ့မဖြစ်သေးတဲ့အကြောင်းအော်မဖြစ်သေးတာကတော့ငါအပမာဒနော်မမေ့မလျော့ငါဒီဟာမနေတတ်လို့ငါမဖြစ်တာပဲနော်အဲ့ဒီဟာမေ့လျော့နေလို့ဒါအခုမေ့လျော့နေလို့တတိမဖြစ်တာမမေ့မလျော့ဒီတတိကဖြစ်ကိုဖြစ်ရမှာဆိုပြီးအပမာဒကို လက်ကင်ထားပြီးတော့အဲ့ဒီလိုရှုရမယ်တဲ့နော်အဲ့ဒီလိုတတိရဲ့အပေါ်မှာလဲဆင်ញင်သုံးသပ်သလိုဓမ္မဝိဇ္ဇရဲ့အပေါ်မှာလဲဩဒီဓမ္မတွေရဲ့အပေါ်မှာငါရဲ့တဏ္ဍာမှာကိလာမကိမူလားဆိုတာညံလေးတွေနဲ့ဆင်ញင်ပါတဲ့သုံးသပ်ပါတဲ့နော်ဓမ္မဝိဇ္ဇငါရဲ့တဏ္ဍာမှာရှိလားမရှိဘူးလားဆိုတာလေးကိုလဲဆင်ញင်သုံးသပ်ပြီးတော့စောစောကလိုမရှိခြင်းအကြောင်းဖြစ်ပေါ်ခြင်းအကြောင်းမဖြစ်ပေါ်ခြင်းအကြောင်းတွေကိုဆင်ញင်ရတယ်အဲ့ဒီလိုနဲ့မြတ်စွာဘုရားက တတိမိမိတဏ္ဍာမှာရှိသလားဓမ္မဝိဇ္ဇာဆိုတဲ့စင်ញံသုံးသပ်မှုတွေမိမိတဏ္ဍာမှာရှိသလားဝီရိယဆိုတဲ့တရားတွေမိမိတဏ္ဍာမှာရှိသလားတဲ့။အော်ဝီရိယဆိုတာတွန်းတုံတင်တဲ့သဘောလေးနော်။ရှီယာစိတ်ကလေးကတခါတည်းတတိယအာနဲ့သွားရင်နောက်ကဝီရိယလေးထိုးထိုးတင်ပေးတာတွန်းတုံတင်ပေးတာတတိလေးကက်ကက်ကက်ကလောင်ဝီရိယလေးအားပေးတာအားမြောက်တာအဲ့ဒါဝီရိယတန်ဖို့တင်ဝီရိယတန်ဖို့တင်အားကောင်းလာတဲ့အခါကျတော့ ပိဋိတံဖို့စဉ်တဲ့အဲ့ဒီမှာမိမိရှုွက်လေးရဲ့အပေါ်မှာတတိလေးတွေကအကောင်ပြီးတော့လာတော့အခုပြောသလိုဝီရိယလေးတိုးတိုးတင်းရင်တင်းရင်တင်းရင်နဲ့နောက်တော့ပါလေချမ်းသာပြီးတော့နေတာအဲ့ဒါပီတိတဲ့အဲ့ဒီကနေပြီးတော့ပတ္တတိတံဖို့စဉ်ဆိုတာငြိမ်းအဲပြီးတော့နေတယ်တဲ့ကဲကိုရှုနေတဲ့ရှုွက်လေးပေါ်မှာရှုရဲရှုရဲနဲ့ငြိမ်အဲပြီးတော့ချမ်းသာပြီးတော့လာတဲ့သဘောလေးတဲ့နော် အဲ့ဒီကနေမှတမာရိတမ္မုတ်တင်တည်ကြည်သွားပြီဟောတမာရိတမ္မုတ်တင်နေဖြစ်တော့ဥပ္ပကျတော့ဥပ္ပခာတမ္မုတ်တင်တဲ့အကောင်းတွေအဆိုးတွေကြားတဲ့ကနေမှဥပ္ပခာရှုပ်ပြီးလစ်လျူရှုပ်ပြီးနေနိုင်သွားပြီတဲ့နော်ကောင်းတဲ့လောကရန်လာလည်းမတုံလောက်တော့ဘူးဆိုးတဲ့လောကရန်လာလည်းမတုံလောက်တော့ဘူးပုထုဇဉ်တွေကြတော့ဆိုးတဲ့လောကရန်နေလာတဲ့အခါကျတော့ငါမှဖြစ်မှဖြစ်ရလေခြင်းဆိုပြီးတော့တုံလောက်ကြတယ် ကောင်းတဲ့လောကရန်နေလာတော့လောကရန်လို့မမြင်ဘူးငါကံကောင်းလို့လို့ထင်တယ်ဟောအရိယာပုဂ္ဂိုလ်ကြီးတွေကြတော့ဩဒုက္ခလဲလောကရန်ဒုက္ခလဲလောကရန်နေဏံပဒါနံဒုက္ခံဒုက္ခံကဲ့ရဲ့ခြင်းချီးမွမ်းခြင်းချမ်းသာခြင်းဆင်းရဲခြင်းချီးမွမ်းခြင်းကဲ့ရဲ့ခြင်းအကုန်လုံးဟာလောကရန်တရားတွေပါလားလို့အဲ့ဒီလောကရန်တရားတွေရဲ့အပေါ်မှာနှလုံးသွင်းပြီးတော့စိတ်ရဲ့သဘာဝလေးရဲ့အပေါ်မှာ တည်တည်တန့်တန့်လေးထားနိုင်တဲ့အဆင့်ဒီရောက်သွားတာတဲ့အဲ့တော့ဒီအပိုင်းမှာဘုဇင်ခုနှစ်ပါးတွေကိုဆင်းရဲတဲ့အပိုင်းတွေသုံးတတ်တဲ့အပိုင်းတွေအဲ့ဒီဆင်ញင်သုံးတတ်တာလဲဩတတိသမုတ်တင်လဲတတိဖြစ်လဲဖြစ်နေတာလေးကသူသဘောပဲတတိမဖြစ်ပေါ်တဲ့အခါကျတော့လဲမဖြစ်ပေါ်တာလေးကလဲသူသဘောပဲနော်အဲ့ဒီမှာဓမ္မဝိဇ္ဇာဖြစ်ပေါ်ရင်လဲဖြစ်ပေါ်တာသူသဘောမဖြစ်ပေါ်ရင်လဲမဖြစ်ပေါ်တာသူသဘောဆိုပြီးတော့ဘုဇင်တရားခုနှစ်ပါးရဲ့အပေါ်မှာသူသဘောသူဆောင်နေတဲ့သဘောလေးနော်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 အဲ့ဒီဘုဇင်တရားတွေရဲ့အပေါ်မှာဉာဏ်ကဆင်ញံသုံးသပ်ပြီးတော့နေမယ်ဆိုရင်တဏမာနဒိဋ္ဌိတွေပြုတ်ပြီးငါကိုငါဟာငါဥစားဆိုတဲ့အစွဲကြီးတွေပြုတ်ပြီးတော့အဲ့ဒါဥပါဒံအစွဲတွေပြုတ်ပြီးတော့လောကကြီးထဲမှာချမ်းချမ်းသာသာနေနိုင်တဲ့ပုံကိုဖြစ်ပါလိမ့်မယ်တဲ့နော်အဲ့ဒီတော့ပြီးခဲ့တဲ့အပိုင်းတွေကနိဝရဏပပတပိုင်းပြီးခဲ့ပါပြီခန္ဓာပပအပိုင်းကိုလည်းဦးဇင်းတို့ဒကာဒကမတွေပြီးခဲ့ပါပြီ အာယတနာပပဆိုတဲ့အပိုင်းကိုလည်းပြီးခဲ့ပါပြီဘိုးစဉ်9ပါးဆိုတဲ့အပိုင်းပြီးပါပြီနောက်ဆုံးအပိုင်းကသစ္စာပပတဲ့သစ္စာကဥစဉ်တော်တရားဓမ္မတွေဒုက္ခသစ္စာသမုဒယသစ္စာဏိတောဓသစ္စာမက္ခသစ္စာဆိုပြီးတော့ဆုံးတော့သစ္စာအပိုင်းကို ရောက်သွားပြီနော်သစ္စာအပိုင်းကိုရောက်သွားတဲ့အခါကျတော့သစ္စာမှာလည်းမြတ်စွာဘုရားအကျဉ်းအကျယ်နှမျိုးဟောတယ် အကျယ်ချက်ဟောရင်တော့ဒီနေ့ပြီးမှာမဟုတ်တော့ဘူးเนาะအကျဉ်းနဲ့ပဲဦးဇင်းတို့ပြောမှရတော့မှာเนาะသစ္စာအပိုင်းကအဲ့ဒီသစ္စာအပိုင်းမှာဒုက္ခသစ္စာတဲ့เนาะကဲဒုက္ခသစ္စာဆိုတော့ဦးဇင်းတို့တရားဓမ္မတွေဒုက္ခသစ္စာကိုအာလုံးနောက်ဆုံးတော့ဓမ္မနုပဒနာကဒုက္ခဒုက္ခသစ္စာတွေဝင်အောင်ရှုရမှာနောက်ဆုံးကြတော့เนาะစောသောတော့ကယုတ်ဓမ္မတွေကလည်းသူသဘောသူဖောက်ပြန်တယ်ပြောခဲ့ပြီး နန္ဓမတွေကလည်းသူသဘောသူဖောက်ပြန်တယ်ပြောခဲ့ပြီနော်ယုတ်ဓမတွေနန္ဓမတွေတဲ့အဲ့ဓာတွေကိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့ယုတ်ဓမတွေကလည်းအော်တင်းနာကနေတောက်နာပြောင်းနေပူတာကနေအေရာပြောင်းနေထုံနာကနေကျင်နာပြောင်းနေပြောင်းပြောင်းပြောင်းပြောင်းနေတယ်ယုတ်ရဲ့ဓမ္မအဲ့ဒါယုတ်ရဲ့သဘာဝဓမ္မနာလေးရလဲပူတာပေါ်ပူတာသွားတည်တယ်တင်းနာပေါ်တင်းနာသွားတည်တယ်ကြိုက်တာပေါ်ကြိုက်တာသွားတည်တယ်ကြံတွေးစရာပေါ်ရင်သွားသွားပြီးတော့တွေးတတ်တယ် ဩတွေးတတ်တဲ့သဘောကြံတတ်တဲ့သဘောတွေကနန္ဓမတဲ့နော်ယုတ်ဓမ္မတွေကလည်းသူသဘောသူ ဆောင်ပြီးတော့နေတယ်သူသဘောသူ ဆောင်နေတဲ့ယုတ်ဓမ္မတွေကမြဲသလားညာနဲ့သုံးသပ်ကြည့်တော့အော်တဘာဝယုတ်ဓမ္မတွေကသူ့ဟာသူ ဆောင်နေတဲ့ယုတ်ဓမ္မလည်းမမြဲပါလားအနိစ္စအနိစ္စအနိစ္စအော် မမြဲခြင်းဖြစ်နေပါလားဟောနန္ဓမတွေကလည်းမြဲသလားလို့ကြည့်လိုက်တဲ့အခါကျတော့နန္ဓမတွေကလည်းမမြဲတော့ဘူး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 အဲ့ဒီမှာမျက်စိဆိုတာရုပ်အစင်းဆိုတာရုပ်အဲ့ဒီရုပ်နှစ်ခုတိုက်ဆိုင်တဲ့အခါမှာမြင်သိစိတ်ဖြစ်တာကနာဟောမြင်သိစိတ်လေးကလည်းမမြဲဘူးအဲ့ဒီမျက်စိနဲ့အစင်းကလည်းမမြဲဘူးရုပ်တရားတွေကလည်းမမြဲဘူးနာတရားတွေကလည်းမမြဲဘူးเนาะအဲ့ဒီတော့ဘုဇင်တရားတွေတတိကလည်းမမြဲဘူးเนาะဓမ္မဝိဇ္ဇာဆိုတဲ့သဘောတွေကလည်းဆင်ញင်သုံးသပ်မှုကလည်းမမြဲဘူးနာဝိရိယလည်းမမြဲဘူးပီတိလည်းမမြဲဘူးပတ္တတိလည်းမမြဲဘူး အဲ့ဒီသဘာဝဓမ္မတွေကလည်းဩသူသဘောသူဆောင်နေတာအဲ့ဒီတော့အကျဉ်းချုံလိုက်တဲ့အခါကျတော့ဩယုတ်သဘောနံသဘောဒီသဘောတွေဟာအနေစာအမြဲမရှိပါလားအမြဲမပြတ်တလဲသာဖောက်ပြန်ပျက်စီးပြောင်းလဲနေခြင်းပါပဲလို့ယုတ်ဓမ္မနန္ဓမရဲ့အပေါ်မှာအပြက်တွေကို မြင်အောင်ရှုလိုက်ပြီနော်ဖြစ်တာတွေပြက်တာတွေကိုပဲမြင်အောင်ရှုလိုက်တဲ့အခါကျတော့အော်နောက်ဆုံးတော့ဘာရှိလဲဒီယုတ်ဓမ္မနန္ဓမတွေဟာ ဖြစ်ချင်းပြက်ချင်းသဘောပဲရှိပါလားဒီရုပ်တွေဟာသူ့သဘောသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတဲ့သင်္ခါရလောကကြီးပါလားလို့သင်္ခါရကိုမြင်ပြီသင်္ခါရကို မြင်တော့ဒုက္ခကို မြင်ပြီအဲ့ဒါမှသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခကိုမြင်ပြီဆိုတဲ့အခါကျတော့မှအဲ့ဒီကျတော့မှနိဗ္ဗာန်ရနိုင်ပြီဒါကြောင့်မို့ပထမတော့သဘောတရားတွေကိုအကုန်ရှုလိုက်တာ နောက်ဆုံးရောက်တော့ အဲ့ဒီမှာမြင်သမျှဒုက္ခကြားသမျှဒုက္ခနာသမျှဒုက္ခစားသမျှဒုက္ခပေါ်တာတွေမှန်သမျှအကုန်ဒုက္ခကြီးပဲတဲ့ဘာကြောင့်ဒုက္ခလဲဖြစ်ပြက်နေလို့ဒုက္ခဖြစ်ပြက်နေလို့သင်္ခါရဒုက္ခနော်အဲ့ဒီတော့သစ္စာပပထဲမှာကြတော့မြတ်စွာဘုရားကအဲ့ဒီသစ္စာတရားရဲ့အပိုင်းတွေကိုမြတ်စွာဘုရားကခြေသားတို့အကုန်လုံးနဲ့အဲ့ဒါဒုက္ခတွေကို မြင်အောင်ကြည့်ပြီးတော့ရှုလိုက်စမ်းတဲ့နော် ဒုက္ခသစ္စာထဲမှာအကုန်လုံးအကျုံးဝင်သွားပြီတဲ့နော်မမြဲတဲ့သဘောတွေအစွတ်မရတဲ့သဘောတွေဟာအော်သူသဘောသူဆောင်နေတဲ့သဘာဝဓမ္မတွေဟာဖြစ်ပြီးပြည့်နေရလို့သင်္ခါရဒုက္ခတဲ့။အော်မြင်သမျှကြားသမျှနမ်းသမျှစားသမျှအကုန်လုံးဒုက္ခပဲလို့ဒုက္ခကို မြင်မှနိဗ္ဗာန်ရမယ်တဲ့။ဘာလို့လဲဒုက္ခသစ္စာ ပိုင်းခြားသည့်အတော်တရား ဒုက္ခသစ္စာကိုပိုက်ကြမသိရင်မြတ်စွာဘုရားကမင်းတို့မမြင်ဘူးတဲ့ဒါကြောင့်မို့ဒီမှာဒုက္ခသစ္စာကိုအကျယ်ဟောတဲ့အခါကျတော့ဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခနော်အဲ့ဒီမှာအိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခဆိုရရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတဲ့ဒုက္ခတွေရှိသမျှဒုက္ခတွေမြတ်စွာဘုရားအကုန်ထုတ်ပြလိုက်တာအဲ့ဒီဒုက္ခတွေအကုန်လုံးကိုမြင်ပြီးတော့မှအဲ့ဒီဒုက္ခတွေထဲမှာမှသင်္ခါရအဖြစ်အပျက်ရဲ့ဒုက္ခကို မြင်ပြီးတော့မှဟိုဘက်မှာဒုက္ခသစ္စာကိုပိုင်ခြားသိပြီအဲ့ဒီလိုဒုက္ခသစ္စာကိုပိုင်ခြားပြီးတော့အော်ဒီယုတ်ဓမ္မနန္ဓမ္မတွေဟာ သူသဘောသူဆောင်နေတဲ့ယုတ်ဓမ္မနန္ဓမ္မတွေဟာဖြစ်ပြီးပြတ်တာပဲရှိပါလားယုတ်ကလည်းဖြစ်ပြီးယုတ်ဓမ္မတွေကလည်းဖြစ်ပြီးပြတ်တယ်နန္ဓမတွေကလည်းဖြစ်ပြီးပြတ်တယ်အော်သူသဘောသူဆောင်နေတဲ့သဘောပဲသူ့အနဲ့သူဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက် အဲ့ဒီဓမ္မငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိအော်ယုံနာဓမ္မသင်္ခါရတရားတွေဟာမျက်စိနဲ့အဆင့်နဲ့တိုက်တော့လဲဖြစ်ပြီးတော့ပြက်တာပဲနားနဲ့အသံတော့တိုက်တော့လဲဖြစ်ပြီးတော့ပြက်တာပဲနှာခေါင်းနဲ့အနံ့နဲ့တိုက်တော့လဲဖြစ်ပြီးတော့ပြက်တာပဲအော်မြင်သမျှကြားသမျှနမ်းသမျှစားသမျှတွေ့သည့်သမျှကြံတွေ့သမျှယုတ်ဓမ္မနန္ဓမတွေသည်အနေစာမြဲမရှိပါတကားလို့နော်ဉာဏ်ပညာလေးနဲ့ဆင်ញံသုံးသပ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ အလုံးစုံသောဤသင်္ခါရတရားတွေဟာအော်ဒုက္ခပဲရှိပါလားအော်ဒုက္ခတော့ဒုက္ခခဲကြီးပါလားအော်ဒီဒုက္ခကိုငါတို့ကဒုက္ခလို့ထင်နေတာတကယ်တမ်းကျတော့ဒုက္ခအစစ်အမှန်ပါလားလို့ဒုက္ခကိုသိရင် သမှုရိယသစ္စာကိုပိုင်းခြားအာဒုက္ခကိုပိုင်းခြားသိရင်သမှုရိယကိုပယ်ပြီတဲ့သမှုရိယဆိုတာပယ်အပ်သောတရားဒုက္ခလို့မသိလို့ငါကိုလို့တွေ့တာနေတာငါဥစ္စာလို့တွေ့တာနေတာ ဒီခန္ဓာ၅ပါးယုံနံတရားတွေရဲ့အပေါ်မှာတဲ့အမှန်ကိုမြင်အမှန်ကိုသိလိုက်ရင်ဥစဉ်တော့ဒကာဒကမတွေဘာတခုမှ တွေ့တာတရားမရှိဘူးတဲ့။အော်ဒီခန္ဓာကြီးဟာသူတော်သူဆောင်နေတာငါသဘောလည်းမဟုတ်ငါအတ္တလည်းမဟုတ်နော်။မြတ်စွာဘုရားကချက်သားအာနန္ဒာတဲ့ငါတို့တန်တရာကြီးတက်လျှောက်လုံးဒီခန္ဓာတော်ကြီးထမ်းပြီးပြေးလိုက်ရတာလွှားလိုက်ရတာဘဝတွေမှာနားတယ်မရှိဘူးတဲ့ဒီခန္ဓာကြီးညီးငွေ့သင့်ပြီတဲ့နော်။အဲ့ဒီတော့ ဒီခန္ဓာကိုယ်ရဲ့အပေါ်မှာအမှန်ကိုမြင်အမှန်ကိုသိတဲ့အခါကျတော့အဲ့ဒီပေါ်မှာတွေ့တာကန့်ညိတဲ့သမုဒိယသစ္စာဆိုတဲ့တဏှာကိုပယ်နိုင်ပြီတဲ့နော်ဒုက္ခသစ္စာကိုပိုင်းခြားသိမှသမုဒိယကိုပယ်မှာဒါကြောင့်မို့ကြင့်လာတဲ့အခုသဘောတရားတွေဟာနောက်ဆုံးတော့ဒုက္ခသစ္စာထဲမှာအကုန်လုံးအကျုံးဝင်သွားတယ်တဲ့ဒုက္ခသစ္စာတွေအကျုံးဝင်သွားတဲ့အဲ့ဒီသစ္စာတရားတွေကိုအမှန်မြင်အမှန်သိပြီးတော့ပိုက်ကြလိုက်တဲ့အခါကျမှဒီခန္ဓာကိုယ်ပေါ်မှာငါကောငါဟာငါဥစ္စာလို့ တွေ့တာကပ်နေတဲ့တဏှာသမုဒိယကိုပယ်ပြီးဒုက္ခသစ္စာကိုပိုင်ခြားသိပြီးသမုဒိယကိုပယ်ပြီးအဲ့ဒီလိုပယ်ချောင်းဖြစ်တဲ့အကျင့်ကိုပွားများအထုတ်နေတာကမက္ခသစ္စာတဲ့မက္ခေချက်ပါအကျင့်ကြီးနဲ့အော်အမှန်နဲ့မြင်အောင်အမှန်နဲ့ကြည့်နေတာဖြစ်တာတွေကိုမြင်အောင်ကြည့်တယ်ပြက်တာတွေမြင်အောင်ကြည့်တယ်သူသဘောသူဆောင်းတာတွေကိုမြင်အောင်ကြည့်တယ်ဒုက္ခလို့မြင်အောင်ကြည့်တယ်အနေစာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာဆိုတဲ့လက္ခဏာတွေ ပိုင်းခြားပြီးတော့ညာနဲ့ဆင်ញံကြည့်တယ်သုံးသပ်ကြည့်တယ်ပွားများကြည့်နေတယ်အဲ့ဒီလိုကြည့်နေတယ်ဆိုတာအဲ့ဒါမဂ္ဂသစ္စာတဲ့သီလမဂ္ဂင်တမာတိမဂ္ဂင်ပညာမဂ္ဂင်နော်သီလမဂ္ဂင်လဲလုံနေရမယ်ဟောတမာတိမဂ္ဂင်လဲလုံနေရမယ်တမာဝါယမတမာတတိတမာတမာတိအလည်းရှိလို့နော်တမာဒိဋ္ဌိတမာသင်္ကပ္ပကဖြစ်တာတဲ့အဲ့ဒီနော်မဂ္ဂင်ဒါရှုညံမဂ္ဂင်၅ပါးပေါ့နော် ဟိုကသီလမဂ်ခင်၃ပါးရှုရမယ့်ဟာကမဂ်ခင်၅ပါးနော်တမ္မာဝါယမနော်ကောင်းစွာအားထုတ်မှုတမ္မာတတိတတိရှိမှုတမ္မာတမာတိတည်ကြည်မှုတမ္မာဒိဋ္ဌိအယူမှန်မှုတမ္မာသင်္ကပ္ပကောင်းစွာအကျံစီမှန်မှုဆိုတဲ့တရားတွေဟာဖြစ်ပေါ်လာတယ်တဲ့နော်အဲ့ဒီလိုဖြစ်ပေါ်လာတဲ့မဂ်ခင်၈ပါးအကျင့်များတရားကိုကျင့်လို့နော်အဲ့ဒီဒုက္ခသမုဒယတွေခြုံဆုံးတဲ့និရောဓနိဗ္ဗာန်ကိုရတယ်တဲ့နော် ဒုက္ခတွေချုပ်ရနိရောဓနိဗ္ဗာန်တဲ့နော်တဏှာသမုဒိယတွေချုပ်ဆုံးသွားတာနော်ဒုက္ခတွေချုပ်ဆုံးသွားတယ်တဏှာသမုဒိယတွေချုပ်ဆုံးသွားတယ်နိဗ္ဗာန်ကိုရကြင်ရင်တော့ဥဇဏောတရားဒကမတွေမဟာတတိပဌာဏအတုတ်အတိုင်းမိမိတို့ကကဲအဲ့တော့ငါတို့ကကာယ ानु ပဒနာဒီကာယ ानु ပဒနာနဲ့ငါတော့ရှုလို့အဆင်ပြေတယ်အဲ့တော့ကာယ ानु ပဒနာထဲမှာဘာတွေပါလဲအာနာပါနဝေလေထွက်လေဆိုတဲ့အပိုင်းတွေပါတယ်နော်တမ္ပဇညာပပနော် အဲ့ဒီမှာဒီခန္ဓာကိုယ်မှာသွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်ဆိုတာတွေကိုတတိထားတာတွေပါတယ်နော်အဲ့ဒီကနေအတုပါရှုတဲ့အပိုင်းဓာတ်ကိုရှုတဲ့အပိုင်းအယောသူရှုတဲ့အပိုင်းနော်အဲ့ဒီဟာတွေအကုန်လုံး32ခုဓာတ်တွေရှုတာအဲ့ဒါကာယ ानु ပဒနာအပိုင်းအဲ့တော့မိမိကဩငါတော့ကာယ ानु ပဒနာရှုပြီးတော့ငါတော့ပွားနေမလားဩငါတော့ဝေဒနာ ानु ပဒနာကြိုက်တယ်နော် မျက်စိနဲ့အဆင်းနဲ့မြင်လိုက်မြင်လိုက်ခံစားတဲ့သဘောနားနဲ့အသံနဲ့ကြားတဲ့ကြားတာမှခံစားတဲ့သဘောခံစားတဲ့သဘောလေးတွေကသူ့သဘောသူခံစားပြက်ခံစားပြက်ခံစားပြက်အော်ခံစားတဲ့သဘောလေးတွေကအကုန်လုံးခံစားပြက်နေတဲ့သဘောပဲလို့ခံစားပြက်တဲ့ဝေဒနာနုပဒနာရှုမလားအော်စိတ်လေးဟောပေါ်တိုင်းသိပေါ်တိုင်းသိမျက်စိနဲ့အဆင်းနဲ့မြင်လဲမြင်တဲ့စိတ်ကလေးမြင်သိတဲ့ကလေးနားနဲ့အသံနဲ့ကြားတဲ့အခါမှာလဲကြားသိသိလေးအဲ့တော့မြင်သိသိကြားသိသိနားသိသိစားသိသိဆိုတဲ့ စိတ်ဓာနုပဒနာတလုံးကိုမိမိကရှုမလားဒီနေ့ပေးတဲ့သဘာဝသဘောတရားတွေရဲ့အပေါ်မှာအော်သူဟာသူကြားတာလဲသဘောနားနာလဲသဘောစားတာလဲသဘောဘူးတာလဲသဘောအေးတာလဲသဘောသူသဘောသူဆောင်နေတဲ့သဘောတွေပဲအဲ့ဒီသဘောတွေဟာနောက်ဆုံးတော့အကုန်လုံးဖြစ်ပြနေရလို့အကုန်လုံးသင်္ခါရဒုက္ခနောက်ဆုံးတော့ကြားတာလဲဒုက္ခနာနာလဲဒုက္ခစားတာလဲဒုက္ခအကုန်လုံးမြင်သမျှကြားသမျှတလောကလုံးမှာဒုက္ခပဲလို့ ဒုက္ခသစ္စာကိုပိုင်ခြားသိပြီးတော့အဲ့ဒီသိတဲ့ဉာဏ်နဲ့ရှုမှတ်ပွားများပြီးတော့နေမလားတဲ့အဲ့ဒီလိုများတာတတိပဋ္ဌာန်တရားလေးပါးကိုမိမိတို့အမျက်မပြပွားများအထုတ်ပြီးတော့နေမယ်ဆိုရင်မြတ်စွာဘုရားကမင်းတို့အလွန်ဆုံးကြည်ရရင်ခုနှစ်နှစ်တဲ့နော်အဲ့ဒီခုနှစ်နှစ်ကနေပြီးတော့ခုနှစ်နှစ်ကြည့်မှလားမဟုတ်ပါဘူးတဲ့6နှစ်နဲ့လည်းရနိုင်ပါတယ်9နှစ်4နှစ်3နှစ်နောက်ဆုံး ညံနေမြန်ထက်မြက်မယ်ဆိုရင်ခုနှစ်ရက်ထဲနဲ့လည်းရပါတယ်ဒီတတိပဋ္ဌာန်တရား၄ပါးကိုမင်းတို့ပွားများပြီးတော့နေကြမယ်ကြိုးစားပြီးတော့နေကြမယ်အထုတ်ပြီးတော့နေကြမယ်ဆိုရင်ဇောရင်ပူဆွဲငေါ်ကျွဲကင်းသည်ကိုစိတ်ဆင်းရဲချုပ်ဆဲနိုင်သည်တဲ့နော်ချက်သားတို့အဲ့ဒီတတိပဋ္ဌာန်တရား၄ပါးတွေရဲ့အပေါ်မှာကာယ ानु ဘသနာဝေဒနာ ानु ဘသနာစိတ်ဓာ ानु ဘသနာဓမ္မ ानु ဘသနာဆိုတဲ့ တတိပဋ္ဌာန်တရားလေးပါးတွေကိုမိမိမိမိတို့အချိန်တိုင်းအချိန်တိုင်းမှာတတိထားပြီးတော့ပွားများနေကြမယ်အာထုတ်နေကြမယ်တတိကိုမအားရမလာမလတ်တန်းနဲ့ပွားများကျင့်ကြံနေကြမယ်ဆိုရင်မိမိတို့ရဲ့ဘဝမှာတွေ့ကြုံရမယ်စောရည်မှုတွေပူဆွဲမှုတွေငိုကြွေးမှုတွေကကင်းနိုင်ပါတယ်တဲ့ဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့လက်ထက်ကအဲ့ဒီတရားဓမ္မတွေကလည်းပဲနော် ဒီတရားတွေကိုပဲလက်ကင်ထားပြီးတော့နေ့စဉ်နေ့တိုင်းကြည်ကြံကြိုးကိုပွားများအားထုတ်ကြလို့ဟောဒုက္ခချုပ်ရာငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုရကုန်ကြပါပြီ။ဒါကြောင့်ဦးဇင်းတို့တရားဓမ္မအပေါင်းတော်ကောင်းတို့တွေကလည်းပဲအော်ငါတို့ကလည်းပဲငါတို့ရဲ့ခန္ဓာကိုယ်မှာအပမဒဆိုတဲ့နော်တတိတရားကိုလက်ကင်ထားပြီးတော့မမိတ်မလျော်သောမပေါ်သောတတိဖြစ်အိုခြင်းကိရာနာခြင်းကိရာသေခြင်းကိရာယောက်ျောင်းဖြစ်တဲ့ စောရရခြင်းပူဆွဲရခြင်းငိုကြွေးရခြင်းဆိုတဲ့မိစရဝရရဲ့ကေးရာချုပ်ရာငိမ့်ရာတိတ်ရာဖြစ်တဲ့တတိပဋ္ဌာန်တရား၄ပါးတို့ကိုယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်သောတတိသာဓုသာဓုသာဓု